သာသနာတော်တုတ်ကဲ1552ခုနှစ်လူတို့ဟောမှာဘောဓဗျာ80ခုနှစ်ဂုရုဟိမန္တသမ္မာယာတိနတ်တော်လာပြီဒီနေ့ရှင်မေဝသနာရိတာတို့ဓမ္မဘာဝနာပုဒ်တို့လာရောက်ရှိပူကြတဲ့ဓမ္မမမကတရားလိုလားတဲ့ယောဂီတော်ရှင်များကိုဘုန်းကြီးဓမ္မဒါနတရားစုပြည့်စုံမှာတော့ ယနေ့ပါရမီတရားတော်ကိုကိုကြီးဒီနေ့ဓမ္မဒါနတရားကိုပြည်သူမှာဖြစ်ပါတယ်။ဘုရားရှင်ကိုယ်မြတ်ကြီးသဗ္ဗဗုဒ္ဓရှင်ဉာဏ်တော်ကြီးနဲ့ဟတ်မြင့်ဉာဏ်တော်ကြီးရဖို့အတွက်ပါရမီတော်ဤဘဝပေါင်းများစွာဖြစ်ကျင်တော်မူလာခဲ့ရတယ်။အဲဒီလိုဖြစ်ကျင်တော်မူလာသောဘုရားကိုပူဇော်တဲ့အနေအားဖြင့်ယနေ့ ပါရမီတရားတော်ကိုဘုရားဓမ္မဒါနတရားစုသိတူမှာဖြစ်ပါတယ်တရင်ကုကရမတန်တာပါရတန်တာရာဩဃတောနိဗ္ဗာန်ပရမကေမပုရိန္တာဒန္တာပါရမီတရင်ကုပါရမတန်တာပါရတန်တာရာဩဃတောနိဗ္ဗာန်ပရမကေမပုရိန္တာဒန္တာပါရမီ ဗရမဘောရိဒက္ခံယိတံသုတောတပါချွန်ရကုန်သောတန်တံတော်ရောဖြစ်သောပုဂ္ဂိုလ်များတို့သည်တန်တာပါရမီသိလူသတော်ဆဲရာကုန်ဤပါရမီရောဝိန္ဒာဘဝထေရောကိုနေကြကြမပြတ်စီသူစိတ်ရည်သူသဖြင့်အတူရှိခြင်းများကိုငရဲ့ သံတရာဩရတံဒီတံတံဉာဏ်ဖြာဖြာသံတရာပြင်းကျတင်းလေဝဲဩတာကြီးမှသာရံတပကရံဖြစ်တော်သာရံတပကရံဖြစ်တော်ပရမချမ်းသာတကဒုတဲ့ချူချွန်၍သမောအညာဆုံးလေဖြစ်တော်မူလေသာတော်ခေတံဆင်းရဲတို့တို့ပြီးဆိုသည်မခါရှင်းတရားလည်းကျင်းတော်မူကြတော် နိဗ္ဗာန်နိဗ္ဗာန်အောင်ခြင်းဉာဏ်ကြွေတို့သရေတုမိခင်ကောင်းကြီးတတိငြိမ်ငြိမ်အောင်ဝဲခြင်း၍ကိုယ်ချင်းကြီးကုမြောက်တော်မူကြလေကုန်၏တကားဆရာသူကိုရောင်ကြီးသဗ္ဗေနိတာရှင်မြတ်တော်ဒီရဖို့ ရဟတမေဉာဏ်တော်ကြီးရဖို့အတွက်ပါရမီတော်လေးကိုဖြည့်ကျင့်တော်မူခဲ့တယ်။ဆိုတော့ပါရမီဆိုတာကိုကျိုးမနည်းပဲ။အညာအကျိုးနဲ့သန္တရာကိုဆင်းရဲမှာလူကြီးကိုမျောသိပြီးတော့ကြည့်နေရှိတယ်။သူများတို့ရဲ့လုံရတဲ့ဖြစ်တယ်။ကိုကျိုးကလည်း မိမိသူရဲ့ကောင်းကျိုးချမ်းသာကြရင်ကိုမလုပ်လို့ကိုကျိုးကိုလည်းမမြင်ရင်အများအကျိုးကိုဆောင်ရွက်လုပ်လို့ဆိုရင်မိမိရဲ့ကိုကျိုးကိုမမြင်ရင်သံဃာဝတ္တေကလုံးဝရင်းလို့ကမျောတွေးပြီးတော့ဒါနကောင်းမှုတွေဆိုရင်လည်းပဲမိမိရဲ့ရှင်နဲ့ကိုယ်ရင်းနာမဆိုတာအသက်ကိုပါပြီးကြည့်ရင်ဒီကဆောင်တဲ့နေရာမှာလည်း သံဃာဝဆင်းရဲကသုံးယောက်ရေးကျမိမိရဲ့အသက်အင်းချင်းပြည့်နေတဲ့ဒီနာဆောင်ခြင်းရဲ့အခုလိုမျိုးဘာဝနာကမ္မဋ္ဌာန်းကိုပွားများအားထုတ်တဲ့နေရာမှာလည်းကိုယ်နဲ့အသက်ကိုမြတ်စွာဘုရားတန်ဖို့မရှိဘဲနဲ့ဒီသံဃာကရဲ့ကဘုရားကြီးတွေမိမိရဲ့အသက်ကိုဗရဏမထားလို့ကြိုးစားအားထုတ်ရေးတယ်အဲ့လိုပေါ့မိမိရဲ့အကျိုးကိုလုံးဝမြတ်စွာဘုရားမရှိဘူး အများအကျိုးရရေးအတွက်သံတရာဝတ်ဆင်းရဲကလွတ်မြောက်ရေးအတွက်အဲဒီဒီလိုပဲသံတနာမှာပြည့်ရတဲ့ဆိုတော့သူကပြညာလောင်းနေဒီလိုပဲအသိနဲ့ခန္ဓာကိုယ်ကိုမညှို့လို့တော့အထုတော်မူခဲ့တယ်ဒါကဘုန်းတော်ဘုရားရှင်တော်မြတ်ဗျာဟာပဲလေဒီတပ္ပမိကရှင်ဉာဏ်တော်ကြီးရဖို့အလုံးဝိနည်းသတ္တဝါများကို ဒီတမ္ပရာဘေးကြီးကလုံးရောက်တာဖြစ်တဲ့တရားရည်ကြီးတွေတိုက်ကျွန်းနိုင်ဖို့အတွက်ဒီစေဝါသောပါရမီတွေကိုဖြည့်ကျင့်တော်မူခဲ့တယ်။အဲတော့စေဝါသောပါရမီတွေကဘာလို့လဲဆိုတော့ဒါနဆိုတဲ့ပါရမီ၊သီလပါရမီ၊မိက္ခမပါရမီ၊ပညာပါရမီ၊ဝိရိယပါရမီ ခန္ဓာပါရမီမေတ္တာပါရမီဒိဋ္ဌာနာပါရမီမေတ္တာပါရမီဥပိ္ပခာပါရမီလို့ပါရမီတဏ္ဍာလေဆေပါဒါကြောင့်ဆေပါသောပါရမီတော်တွေကိုသဗ္ဗညုတ္တရှင်ရင်တော်ကိုရဖို့အတွက်အပင်မင်းရခံပြီးတော့တဘုံအားဖြင့်ဖြစ်နေတာကဘောဘောင်းများกว่าလားဘောဘောင်းများกว่าလေးပင်ကြီးနဲ့ကမ္ဘာတသိမ့်ဆိုင်တဲ့ပါရမီတော်တွေဖြစ်နေတယ် လူဝေဖန်တော်ရဆိုရင်မိမိရဲ့ခြေနဲ့ကောင်းမျက်စိဘောဘောအသက်ပါမှာများလူတိုင်းကလူဝေဖန်တော်ရကိုလည်းဒီတန်ငယ်ဒါနပါရမီဖြစ်ဖြစ်ဒီနေ့ဒီလိုလောက်မှာစောင့်တိုင်းရဲ့ကံမှာလည်းဒီလိုဒီလိုအသက်ဆက်ပြာလာမှာအားလို့ဒီနောက်သိကြအောင်ဆောင်တယ်ဒီကမ္မပါရမီဆိုတာကဘုရား လူတို့ရဲ့ညာကမြင်ကြတဲ့ဝါရီမျိုးတွေမှာမနေဘဲနဲ့စရိညာဝါတောရနေနေပြီးတော့တောရမှာဣက္ခသာတိပတာဝရှင်းကြံပေါ်တော်အားထုတ်ပြီးတော့နေတာဉာဏ်ပါရမီဆိုတာကတော့ပြည့်စုံရမှန်မှန်တွေကိုအလုံးသိအောင်ရှင်းပွားအားထုတ်ပြီးတော့နေတာဝိညာဉ်ပါရမီဆိုတာကတော့ကောင်းကျိုးကိုရဖို့အတွက်ဉာဏ်နဲ့စိတ်နဲ့ခန္ဓာကိုယ်ကိုပြဏာမထားလို့ကြိုးစားပြီးတော့အားထုတ်တတ်တယ်

ပရိဌာဏပါရမီဆိုတာကမိမိရဲ့ရည်ရွယ်ချက်မအောင်တဲ့အချိန်သူတရားအထုတ်တဲ့ကံမှာလုံးဝကြည့်လို့ပေါ့ဒီနေ့ခန္ဓာကိုယ်ကိုမြတ်စွာဘုရားပြုတဲ့တဏှာကြီးပြုတဲ့အခါပြီးတယ်ဒီတဏှာကြီးမပြည့်မရှင်ဒီနေရာနဲ့လောဘိတ်တဲ့သိသိဒီနေ့ဒိဋ္ဌာကိုလုံးဝမချက်လုံးဝဒီခန္ဓာကိုယ်ကိုမပြုတ်တော့မရွေးဘူးမပြောင်းဘူးမရွှေ့ဘူးဒီနေရာလေးကိုပူရောလို့အောက်ကကမီးတောက်လို့ခါနဲ့ကျွန်းသွားတယ်ကျွန်းသွားတယ်ပြစ်လဲလို့ဒီဒီဘောလို့ဝင်မဖြစ် ဝတ္တနာယုံကြည်နေခြင်းကမပြင်းတော့ဘူးမပြတော့ဘူးဒီဘုရားပူတန်းပြီးဒီကဏ္ဍတို့ဘုရားတို့တယ်အဲ့ဒါဒိဋ္ဌိသမီးရဲ့ဒိဋ္ဌိတွေကိုမပြတ်အောင်အထင်သိပြီးတော့ကွာနောက်ပြီးတော့မေတ္တာပါရမီဆိုတာကအာလုံးတော်တတ်တော်တွေကိုမှမေတ္တာဥပေက္ခပါရမီဆိုတာကတော့ကောင်းအဆုဝိရိယညာသာပြီးတော့နှလုံးသွင်းသွားတာဒါဥပေက္ခပါရမီ အဲဒီပါရမီတော်၁၀ပါးကိုဘုန်းကြီးတို့တပ်ပတိတရှင်ညာတော်ကြီးရဖို့ဘုရားရှင်ကြီးဖြစ်ဖို့ပဲဒီပါရမီတော်တွေကိုဖြစ်ရှင်သွားတာဒါကြောင့်ဒါနသီလနိက္ခမပညာဝိရိယခန္တီစိတ်ကအတိတ်ကမေတ္တာဥပေက္ခံ၁၀ပါးပါရမီအပြားမြတ်စွာဘုရားဟောကြားမြတ်ဗုဒ္ဓ အဲ့ဒီပါရမီကိုအကျယ်ကျင့်ပွားမယ်ဆိုရင်တစ်ဆင့်ပွားကိုကြားသုံးစဉ်အကျယ်မရှိပြန်။အဲ့ဒီပါရမီတွေမှာကြားသုံးစဉ်အကျယ်ချစ်လိုက်တယ်ဆိုရင်ပါရမီသုံးစဉ်။ဒါကလည်းမတန်မတန်လို့ပြောလို့ရတယ်မတန်လို့ပြင်နေအောင်ဆိုလိုက်တယ်။ဒါနသီလနိက္ခမပညာဝိယံ ခန္တီတိစ္ဆာအဒေချာမေတ္တာဥပေက္ခံပါရမီသတ္တပြမြတ်တေကဟောကြားမြတ်ဘုရားသစ္စာင်ပွားွယ်ကြားသုံးတယ် အကျေတိယံဟောဘုန်းကြီးတို့ဒီမှာလောက်ပါဗျာကိုရောလည်းဒီကိုရောလည်းပါရမီတို့ကိုဖြည့်ကျင့်သွားတာဟာပါရမီ၁၀ပါးသူ့ကိုကျေပြောရင်ကမ္မတာသုံးတယ်ချက်ဒီပါရမီအပြားဆုံးတွေကိုကြောင်းဒီ၁၀ပါးလေးကိုလည်းပဲသူ့ကိုကိုတွေ့ကျောင်းအားတော်လည်းလေးရောမြတ်စွာဘုရားပါရမီတို့ကိုဖြည့်ကျင့်သွားတာပါရမီ၁၀ပါးလေအဲ့ဒီ၁၀ပါးလေးပြောပါတော့ အင်းအင်းလို့ဖြစ်ရအောင်အဲ့လိုဖြစ်ရင်ဖြစ်မှုရအောင်မှတ်သားတာဒါနာသီလာနိစ္စမပညာဝိရိယဟောအဲ့ဒီမှာ၅ပါးပါသွားတော့ဒါနပါရမီသီလပါရမီနိက္ခမပါရမီပညာပါရမီဝိရိယပါရမီ၅ပါးပါသွားတော့ခန္တီတိတ္တာတတိယ မေတ္တာဥပေက္ခဟောဒီမှာ၅ပါးခန္တီပါရမီသစ္စာပါရမီဒိဋ္ဌာပါရမီမေတ္တာပါရမီဥပေက္ခပါရမီ၅ပါးပေါင်းလိုက်တော့ပြန်ပါနော်ပါရမီအပြာမြတ်တေဘာဘောဇာမြတ်ဘုရားဟောပါရမီဘယ်နှပါလဲ10ပါးသက်သင်းဘွားဘွယ် ကျမ်းသုံးတယ်အကျေသိရှိရန်နောက်ထပ်တစ်ခေါက်ချက်ပြင်ဒါနာသီလနိက္ခမပညာဝိရိယခန္တီတစ္ဆာအဒေနိကာမေတ္တာဥပေက္ခ ပါရမီအပြမြတ်တေပါဟောကြားမြတ်ဗုဒ္ဓံသက်သင့်ပွားွယ်ကြာပုံွယ်အကျေတိရှိယံဒီဘုန်းကြီးတို့ယောဂီများ မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးတပ္ပညုတရှင်ဉာဏ်တော်ကြီးရဖို့တွင်ပါရမီဖြည့်ကျင့်သွားတာတဏပါးတယ်လေဆယ်ပါးအဲဒီမှာသူ့ရဲ့အစဉ်အတိုင်းနဲ့ကာဏပါရမီတွေပထမအဦးဖြည့်ကျင့်သွားနောက်သီလပါရမီတွေသီလပါရမီတွေဖြည့်ကျင့်လို့သီလတွေသင်ကျယ်တဲ့အခါကျတော့သီလသင်ကျယ်တဲ့သီလအခြေခံပြီးတော့ဘာဝနာကိုပွားတော်မှာဖြစ်တဲ့တွင်မြုပ်သွားကိုရှောင်ပြီးတော့သိဉာဏ်ဖြစ်တဲ့တော့အရာသွားတော် ဘုရားအားထုတ်တော့မယ်ဆိုတဲ့အခါကျတော့ဘယ်ရောက်ဖို့သွားဒီတော့ရောက်ဖို့သွားတော့မယ်ရိုးရတဲ့တော်ရဘယ်ကဆုံးမြင်မှုရလဲတုံးတာဆုံးမြင်မှုရတယ်ဒီမှာသိရင်ကကလမ်းမှာတစ်ခုတော့လည်းမပေါ်တော့တာထုတ်တယ်။အဲဒီမှာသတ္တဝေရေဝါရဝေဆိုတာလေတကယ်ဓမ္မလူဖြစ်ဖြစ်ဖြစ်တဲ့အောင်ပါသာတဏှာလေးမှာထိုင်နေပြီးရေဝါသာလူရှိရတယ်။စိတ်ဒီဘယ်လိုသိချမ်းတော့မှမသိဘူး အဲ့မှာသုတ်တိအေးချမ်းပြီးတော့ဘာဆုံးမှမလာတော့ဘူးဆက်ရရှင်လေးကခန္ဓာညာစိုက်ပြီးတော့ရှုကြည့်လိုက်တာစိတ်တည်ငြိမ်မှုဓမ္မလေးချက်ချင်းပြည့်ပြီးတော့ဒီခန္ဓာရဲ့အပေါ်မှုပြောင်းမှုပြမှုပြမှုသဘောကိုချက်ချင်းကိုသိတာဝိပဿနာဉာဏ်နဲ့မြင်နေဖြစ်သလားမြင်နေဖြစ်သလားဒါကြောင့်ဖြစ်နေမှုတရားအားထုတ်တဲ့ကံကဏ္ဍမှာဖြစ်နေမှုကအရေးကြီးသလားမကြီးဘူးလား ဆင်းရဲရေးကြီးတယ်ဒါကဘုန်းကြီးတို့အလောင်းတော်များတော့ညကတခါတော့ရွေးချယ်ပြီးတော့တော့ညကမြန်လို့တော်မူတယ်တော့ညကိုပဲရွေးချယ်တော်မူတယ်ဆင်းရဲတဲ့ဉာဏ်ကိုပဲရွေးချယ်ပြီးတော့ဆရာကဝါများနာထုတ်တော်မူတယ်ဆရာမပြည့်မီအချိန်ခါကာလပဲလို့ပြောတာဒါလည်းဘဝပေါင်းများစွာဆွတ်ထွက်ပြီးတော့အဲ့ဒီအချိန်လုံးကတော့သမထပါဝါနာတွေတော့ သမထဘာဝနာတွေပွားများအားထုတ်ခဲ့တယ်အဲ့ဒါလေးကိုဘုရားဘုရားတို့လောင်းတော့ဒါတော့ပြည့်တဲ့ဥစ္စာတွေဆုံးပြည့်စားရည်နေရာတွေတော့ပြအောင်ဆုံးပြည့်ကာမရောအာယုန်တွေကိုဘယ်လိုဆုံးပြည့်ပြီးတော့လွတ်ထွက်တော်မူတာလဲအာယုန်ပြုပြီးကြီးညိုနိုင်အောင်ခုနည်းနည်းပါဘာလို့ဒီခုမှဆုံးပြည့်မထားနိုင်ဘာလို့ဒီခုမှဆုံးပြည့်နိုင်ဟိုမှာအကုန်လုံးဒီရဲ့အရှင်သာကြီးတွေနေ ဒီရဲ့ဉာဏ်ကြီးပင်ကြီးသဘောသံဃာအာယုန်ကြီးအလုံးကိုပြည့်ပြီးတော့သို့ထွက်ပြီးတော့အလုံးပေးတတ်တဲ့နိုင်လာတာကိုပေးတတ်တဲ့နိုင်မခံတဲ့တာရှိပြီးတော့ခါနဲ့တော့ထွက်ပြီးတော့မထုတ်ကြတယ်။ဒါလေးကိုညှို့ပြီးတော့လူလူကိုယ်တိုင်လည်းရနိုင်တယ်ရပါဘူး။ဒါကြောင့်ဒီသံဃာအာယုန်ကြီးထူထပ်ပြီးတော့ညီတဲ့လူလူရဲ့ရရအလုံးကြီးနဲ့ချက်တန်တရားမထုတ်တဲ့ဆိုတော့တော်နဲ့မရနိုင်ဘူး။ ဒီလောက်မြင်ရတယ်ဒီလောက်မြင်ရတယ်ဒီလောက်သိမ့်လို့ဒီလောက်မြင်မြင်နဲ့တရားရတာတည်းရဖို့ဆိုဆိုတာကဒီလိုကံကောင်းကိုသင်တဲ့လူတွေရဲ့ဥပ္ပတော်များတဲ့နေရာတွေမှာအထောက်အပံ့တော်လို့မရနိုင်ဘယ်လိုမရနိုင်တဲ့သာသနာကြတော့ဘူးတုမဟုတ်ဉာဏ်ကိုသိတဲ့တောတောင်းတယ်လူတို့ရဲ့ဉာဏ်ကိုတောတောင်းတယ်တောအုပ် ဘယ်လိုဉာဏ်မျိုးလေးတွေကဝင်ပြီးတော့တမာရီကိုမူနေပါလဲပထမတမာရီကိုကိုတော်လာတယ်တမာရီမူနေပြီးတဲ့အခါကလည်းကြတော့သူစင်နဲ့ဟဲ့ဒီနာတကယ်တမ်းဒီကျူတာအားထုတ်လို့ဆိုရင်ထက်တန်းတရားကြီးရရှိနိုင်တယ်ဘယ်လိုရရှိနိုင်တဲ့အတွက်ကြောင့်ရှိရှိတော်တော်ကောင်းနေတာဆရာအလုပ်ကိုတကယ်အားထုတ်တော့ဆိုရင် တော်တော်ပြီးတော့မှသိဉာဏ်နေရာရှာပြီးတော့တရားအထုတ်ကြတယ်။အဲဒီလိုအထုတ်တာနိက္ခမပါရမီဗာပါရမီရဲ့လေနိက္ခမပါရမီပါရမီဖြစ်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ကတရားအထုတ်တော်ဘုန်းကြီးဆိုရင်နေရာရှာနေရာရေးရသိဉာဏ်နေရာလေးကိုဝေပြီးတော့အဲ့လိုနေရာမျိုးကိုတတ်တတ်ပြီးတော့အထုတ်ရတာ။ဒါကြောင့်မို့ဒီလိုပဲဘုန်းကြီးကလောင်းတော့ ရှိအနိစ္စကဏ္ဍတို့ကဗာရဏတိကြီးဗာရဏတိကြီးပေါ့ရှိတယ်ကတော့ဗာရဏတိကြီးပေါ့နောက်ဒုက္ခကဏ္ဍနာမနဂရဟောတိစိတ်ဒုက္ခကဏ္ဍအမိရတယ်မျိုးဇမရမင်းကြီးချင်းနဲ့သိတယ်စံစမ်းဒီနေ့အောက်ဆုံးမင်းလုပ်တဲ့အချိန်ကဏ္ဍမှာဘုန်းကြီးတို့ကလောင်းတော့အဲဒီသမဏေကြီးစိတ်ကမဟိတိယကိုယ်စိတ်ကြီးနေတာတည်း ဒီဓမ္မရမင်းကြီးရဲ့ဥစ္စာမဖြစ်ပြီးနိဗ္ဗာန်ကြီးချပါဝမ်းကြတဲ့ပုဂ္ဂိုလ်လားဟဲ့ရမုခမလာတဲ့အခါကဏ္ဍကြတော့ဒါလေးဒီဒီကြီးရင်လာရဲ့အရင်ရောက်လာတဲ့အချိန်ကကဏ္ဍဒါလေးတွေကိုလို့ဒီမှာငငယ်ကစစ်တမ်းလေးတွေဘလို့နံပါတ်လေးတွေပေးတာလေးတွေဒါတွေအချက်တွေပြောနေလို့မလိုတော့ဟဲ့မှာတော့တော့မြန်မာပြည်အရွယ်ရောက်လာတဲ့အခါကဏ္ဍကြတော့တက္ကသိုလ်ကြီးမှာပညာရှင်လွတ်တယ် သက္ကပိနာယသဗ္ဗပိတ္တနာဒုက္ခိတဝါအဲမှာဒုက္ခိမှာသွားပြီးတော့အလုံးစုံသောသက္ကပိနာကိုသွားပြီးပြန်နေတယ်အဲဒီကနေပြီးတော့ဒုက္ခိဝံပြီးတော့သက္ကပိနာရဲ့အလုံးစုံတဲ့ကျမ်းနဲ့အခါကဏ္ဍကြတော့မှာဒီနိုင်ငံတော်ကိုပြန်လာတဲ့အခါကဏ္ဍကြတော့စိတ္တတန်တန်စေတ္တတန်လဘိတဝါပိတ္တတန်လဘိတဝါ မိမိရဲ့အမှုတော်ကိုရိုက်ရတာဖြစ်တယ်။ရှင်နာရှိတဲ့ကိုသံသရာတယ်။ရှင်နာရဲ့သုံးပါးပါဖြစ်တဲ့အတွက်ဒါတော့အာဂမီတော်ကမိမိရဲ့ရဲ့အရာတွေကိုအလုံးစွဲတတ်တယ်။မိမိကိုယ်၌တော့အေးလူလူတရားဓမ္မနဲ့နှလုံးသွင်းနေလိုက်တယ်။ဒါလို့လက်အလိုက်တဲ့အချိန်ကကဏ္ဍကြတော့ဘုန်းကြီးလောင်းတော်ဝင်လာတယ်။ဓမ္မနာရဲ့သံသရာတွေတိုင်းပြည်တိုင်းပြည်တာလူများတရားသတိ ထုတ်ချုပ်တော်မူတယ်တဲ့မင်းဖြစ်ဖြစ်ဖြစ်တရားသားနဲ့ထုတ်ချုပ်ချုပ်တယ်။အဲဒါဘုရားကောင်းတော်မှာသူ့ရဲ့ငောင်းငန်းများပါတယ်ဆိုပြီးသူ့ရဲ့ဥသာရလည်းအမှန်တမ်းများတာ။နောက်ဆုံးမိမိရဲ့အချိန်မှာမိမိမှာဒေနာပတိဒီဆိုရင်လည်းအများကြီးနောက်တော့စုံနာတော်ဒီဆိုရင်လည်းအများကြီးတောင်းသိမ့်နဲ့ချီပြီးတော့ဒီကမ္မမိတ်တန်တွေဆိုရင်လည်းတောင်းချီပြီးတော့များပြား ။အဲလိုဉာဏ်ကြီးတွေစံစားပြီးတော့နေရင်တစ်ချီတစ်ချီတစ်ချီဒီရနေ့ဒီရတဏှာတဏှာတစ်နှစ်တစ်နှစ်ကိုလုံးကိုလုံးလာတဲ့အခါကလာကြတော့အလောင်းတော်မင်းသားရဲ့အရွယ်ဟာမြင့်ပြူလာတာလားမြင့်ရလာတာလားမြင့်လာတာတဖြည်းဖြည်းမြင့်ရလာတရေကိုဘောနာနဲ့တရေကြီးရလာတာတဏှာကိုဘောနာနဲ့တရေအဲ့ဒါရောရင်းကြီးရလာတာတမြင့်ကိုဘောနာနဲ့တမြင့်ကြီးရလာတာ ဘုရားရဲ့ခန္ဓာကိုယ်ရုပ်အချိန်ကနေပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းဒီကာရပူတယ်ပဲနားတယ်ပဲတွတ်ပေါ်တယ်။အဲဒီမှာဒီနေ့ဦးမင်းကြီးရောလာတဲ့အခါကျတော့ဝေရတော့ပါးသမီးတော်လိုရ။အဲလိုအားတော်သမီးတော်ရဲ့ဉာဏ်ဉာဏ်ဒီနေ့စံစားတာအားလုံးတိုင်းပြည်သားတို့အုပ်ချုပ်ရတာပဲ။ရေဒီရလာတဲ့အခါကျတော့သူ့ကြတာတက်ကြွမှမရှိတော့လို့ဆုံးရောပြီးတော့တွတ်ဆုပ်ပေါ် ဒီဝါကိရိယာမောင်မလုတ်တန်တာလည်းဒီတန်းတော့ဒီတန်းတော့စောင့်ရှောက်တာတော့ရှိသေးတယ်ဆိုတော့အနောက်နားမျိုးကြီးကောင်းတာစဉ်းစားတယ်။အဲဒီမှာသူ့ပြည်ကြီးပြီးတော့လည်းလောင်းတော်ဝင်လာ။ရှင်သာသိသိသိသိပြီးတော့ရင်းတော့နေရတာကိုသူမပြောတတ်တော့ဘူးရင်းလို့လား။အဲဒီမှာဘုရားနဲ့တော့အရင်ကမဟုတ်သိတယ်ကွာသဗ္ဗတိကိုပြန်တော့ဟောတယ် သူယတိယံပြုပြီးတော့တိုးရင်းမှာတော့သွားပြီးတော့မြင်ကျင်တော့တယ်တဲ့တောင်ဝိကဖြစ်တယ်။ဘာတွေဖြစ်လာတာလဲ။တောင်ဝိကဖြစ်လာတယ်။ဒီလိုတွေတွေနဲ့မနေကြတော့တန်တူကြည်သားကစီမံအုပ်ချုပ်နေရတာတောင်ဝိကြီး။နောက်ပြီးတော့အိန္ဒိယမောင်မမိတ်ဆက်တယ်။သားတော်တမီးတော်ကနောက်နောက်မှာဆိုတာမင်းလာလို့ရတာဆက်ကလာကြတော့ဆာရင်းကြီးပြီးတော့ယနေ့ရန်ပြုလို့ပြီးတော့ရောထွက်ပြီးတော့တရား တော်ရမှာပဲဒီချင်းအေးဒီလိုနဲ့တရားနှလုံးသွင်းနေခြင်းလား။အဲဒီကဏ္ဍမှာသူပါပါပြောတာတယ်ဆိုတော့သူ့ရဲ့အမြဲတမ်းမဟုတ်ဘူးကျင်တွင်ဖြစ်ပြီးတော့ပြေးရတယ်။နောက်ပြီးတော့အပေနေကိုရှင်းပြီးတော့ပြေးရတယ်။ဆက်တာတာပေါ့။အဲဒီမှာသတ္တပြဖြစ်တဲ့ပုဂ္ဂိုလ်ကိုဘာပြောလဲဆိုတော့အလောင်းတော်ကယရာမေတမ္မသီရသမိန်ယရာမေယရာမေတ္တမသီရသမိန်ကလိတပတ္တေပတ္တယံတိ သမ္မာမောင်သတ္တာတိရာသေသကလ၌နေလာ၏သီရတမေဥပေါင်းတော်၌ပဋိတံခံခြင်းပြုကိုပတိယာသိဉာဏ်သရသုခ၌ခြင်းကအာရောတိတိခြင်းရောက်ပါလေသောမောင်သတ္တာတိငါရဲ့ဥပေါင်းမှာသံပေတိဉာဏ်တည်ခြင်းနဲ့တွေ့လာလို့ရှိရင်ငါ့ကိုသံပေတွေ့ကြောင်းကိုပြောဖို့ခြင်းမှာ ဒါလို့သတ္တတိဖြစ်တဲ့ပုဂ္ဂိုလ်မိမိကောင်းရှင်ပြီးတော့ပြင်းတဲ့ပုဂ္ဂိုလ်ကိုမိရှိတော့ဇဏိတော်စိတ်ကဏ္ဍကြတော့မိမိရဲ့ကံမြေလိုကိုရှင်းရရှင်းတဲ့ကဏ္ဍကြတော့အဲ့မှာသတ္တကဏ္ဍကံပြင်သံမြေကြီးလေးတွေကိုတွေ့ဆိုတဲ့ကဏ္ဍကြတော့လောင်းတော်မင်းတရားကြီးကိုသုတ္တတော်မှာဆိုတော့လောင်းတော်မင်းတရားကြီးကိုပြီးတော့သတ္တကဏ္ဍငြိမ်ပြီးတော့တော်တော်ပြည့်ပြည့်သံမြေကြီးလေးတွေ့ရကြ ဆင်းရဲဆင်းရဲကြီးလေးရဲ့အကြောင်းကိုတော့ဒီနေ့ကကဏ္ဍကြတော့ဟုတ်မှာဆက်တာဒီအမောင်ကတတ်တာအဲ့ဒီဆင်းရဲကြီးလေးကိုနှုတ်လိုက်တာနှုတ်ပြီးတော့မမအတ္တိငါဤလက်တော်နဲ့မတိတ်ချကျင်ထားတော်ဟောတဲ့ဘုဒ္ဓဘေကြီးကျင်ထားတော်ငါရဲ့မြတ်ပေါ်မှာကျင်စမ်းပါကျင်ပြီးစမ်းပါနှုတ်ပြီးတော့ကျင်ပြီးစမ်းပါနှုတ်ပြီးတော့အဲ့ဒီဆံမင်းကြီးလေးကိုနှုတ်ပြီးပြီးတော့အလောင်းတော်သုဒ္ဓတော်မှာမြင်းကြီးရဲ့လက်တော်လေးကိုကျင်ပြီးလိုက်တယ်အဲ့လို သင်သိတဲ့ကတ္တနာကြဟိုကနှုတ်တဲ့သူတွေကဟိုမှာဆန်တော်ကြီးရှင်းရတာလည်းပြီးရလို့ရွှေပြီးပေါ့ညက်ကလည်းရွှေညက်ပေါ့လေအဲမှာရွှေညက်နေနေမွှညက်နေနေရွှေမင်းညက်နေနေတာလည်းလုံးပြီးတော့ရင်းရင်းလက်တော်ကိုသင်သိနေတယ်အဲလိုလက်တော်ကိုသင်သိနေတဲ့ကတ္တနာကြတော့သင်သိတော်ကမဟာတတ်တော်ဆရာရမပရိဒါဘုဒ္ဓံဒီဟဲ့မိမိရဲ့ဤကဏ္ဍကိုရင်း သူမင်းရှိရလာတာဆိုတဲ့အကြောင်းကိုတော့တော့သိတယ်။တန်တုသမေတိဝိဒိတောမြင်နေတာကမဟာတတော်ဘယ်လိုအလောင်းတော်ဖြစ်တဲ့ပုဂ္ဂိုလ်အလောင်းတော်မြင်တရားကြီးကမင်္ဂလာပရိယံကိုကိုကိုသဘုဒ္ဓဉာဏ်နဲ့ဖြစ်တာဤဗရာယကိုခြင်းဒီဒီပုဒ်နဲ့ဖြစ်ပြီးငါရဲ့ခန္ဓာကိုယ်ကိုကိုခြင်းတရားကိုဖြစ်တာဗာတရားကိုဖြစ်တာလားနော် ကိုခြင်းတရားကရာဆိုတဲ့ကိုခြင်းတရားကနှိမ့်သက်လာပြီလို့အဲ့လိုနှိမ့်သက်လာတာဆိုတာကိုဒီသံဃာပြုရင်မြင်လိုက်တာနဲ့ဒီတော့တန်တယ်ထိတ်နေပြီးတော့တော့ငါရဲ့ခန္ဓာကိုယ်ကြီးကသရတရားကိုစီစဉ်နှိမ့်သက်ခံရပါပေါ့လားလို့အဲ့ဒါသိနေတယ်လို့ပြီးတော့အဲ့ဒီသံဃာပြုကိုယူပြီးတော့အဲ့ဒါစက်တက်တော်ဝင်ရှင်းတာလေမိမိသံဃာရဲ့အဲ့ဒီ အထက်ပြတ်တတ်ပေါ်မှာရှင်းလာပြီးတော့မဟာသနတ္တသတ္တနာဌာနဒီလိုဉာဏ်အားလုံးတော့ပြိဿတ်တဲ့ပုဂ္ဂိုလ်ရှိနေပြီးတော့ဉာဏ်ကြီးခုလိုနေရပေါ့လူအများဉာဏ်ရရမျက်မျက်သင်တာဆိုရာသတန်နေနေမိမိရဲ့အမြင်အချက်မှာနိတိတိတော်ကနေတော်မူပြီးတော့သိနာသတိဘုဒ္ဓရီစစ်တို့ဒီအမှုရှိတဲ့အတိအကျအမြတ်တဟတာလား အမှန်၈ဆောင်းရှိတယ်မှတ်သားဘယ်လောက်ရှိလဲဒီသုံးလုံးနဲ့ဘယ်လောက်ကြီးလဲဆိုတာကြည့်ဖို့သူ့ရဲ့ရွှေရည်နဲ့အမှတ်ပေါင်းပေါင်း၈တောင်းရှိတယ်သောဤတပ္ပမုဒ္ဒာနိသောဤမူရှိသောတတ္တိသမဏတသဟတကပုံနာပေါင်း6တောင်းရှိတယ်ပုံနာပေါင်းဘယ်လောက်ရှိရလဲ6တောင်းတောင်ရှိတာလူကြီးမှန်ကပြနာပရိတိဒီကံဘယ်လောက်များပြားလဲ အဲ့ဒီအားကြတဲ့ဒီစိတ်ဓာတ်ချမ်းသာမှုကိုနင်းနင်းလို့ပြောတာတော့ကြီးတော့မလဲဆိုတာကိုယ့်အကူသာသိရင်ကြည့်လိုက်တယ်အဲ့လိုကြည့်ကြညာပြားတဲ့အဲ့ဒီကြည့်တယ်ဟာလို့မဟာသမီးညာကတော့လူပေါင်းလို့စေကောဘောသတ္တဝါလို့ခေါ်တော်မူပြီးသီလသမီးကြီးပြိတ္တဇာတဟံမဟာနာကောတော် ရှိရကံဟောဤဥပ္ပံပုဂ္ဂိုလ်၌ဥပ္ပံဖြစ်တဲ့သမီးကံပြုပြီးဒီဘာသာဖြစ်ပြီးအဟံသာတိမဟာနဘောဓံကြီးကိုမင်းကြီးတဲ့မမနာကြီးသတ္တဝိတာဘာဝသတိယပြုပြီးရဲ့ဖြစ်ကိုသံဃာတသိကြတော်ငါကြီးကြီးကရှင်းရသိစေဒီလိုအုပ်ချုပ်ရင်းလို့ကိုမြင်ရမယ်အချိန်မဟုတ်တော့ဘူးရဲ့ငါရဲ့ခန္ဓာကိုယ်ကြီးကတရားတရားစီစီမိတ်ဆက်ကြနေရတယ် ဘယ်လိုဖြစ်ဖြစ်လက်ဆက်ခံရပြီဖြစ်တဲ့အတွက်ကြောင့်ဒီညာကြီးနေနေခံစားခံစားပြီးတော့နင်းလို့ပြီးတော့ဘုချုပ်မင်းရတဲ့အချိန်မဟုတ်တော့ဘူးဘာလို့ရတဲ့အချိန်လဲဆိုတော့သတ္တပိတာပါဝံသံဃာသာယတယနာအဖြစ်ကိုပြုရတဲ့အချိန်နဲ့ကြည်တန်အမေသူလေးကြပြန်တော့ပါပါမြင်လိုက်တာနဲ့ပြင်ငယ်တဲ့အခါကစိနာကြည့်တယ်ခံစားခံစားနေရတဲ့အချိန်ကကာလမဟုတ်တော့ဘူး ဒါနာတော်ဝင်ရောက်ပြီးတော့ယတိယံပြုပြီးတော့တော်တော်ကြည့်ပြီးတရားအားထုတ်ရမှာချိန်လို့သိတာ။သံဃာကြီးလေးကြောင့်ကိုမြင်ရတာလေ။သံဝေဒဉာဏ်ကြီးဖြစ်တယ်။အခုကောင်းကောင်းကောင်းချူနေတာတော့ရိတ်တာမဆောင်ဆိုင်ကြဘူး။ဒီရဒီကကောင်းကောင်းကောင်းချူနေတာတော့မှတခါတော့ဘာသာမိကမှမရှိဘူးကပြင်လုံးဆင်းလုံးသွားကတည်းကမှတခါတော့မှန်ရှိရတော့ ဒါကဘလို့ပြက်ကလေးနဲ့အမျိုးသမီးနဲ့ဘလို့ပွားလိုက်ဘလို့ပွက်လိုက်ဘလို့ဆောင်းလိုက်ဘလို့လဲလိုက်ရှိနေတာလား။တော်ရင်းနဲ့ဘာမှမလုပ်ဘူး။အဲ့တော့သံဃာ့အာယုံနဲ့မှကြော်ဖို့ကြတယ်။ကိုယ်လိုဆောင်းတော့ဒီကံပါ။ဆံတယ်လေးပုံပြူတာလို့ကြည့်။ဒီဆံတယ်လေးပုံပြူလိုက်တာလည်းခါနဲ့လက်သားပေါ်တင်ပြီးတော့သံဃာ့ဉာဏ်ရှိတယ်။နမနတာဘုရင်ကြီးရေပြီးတော့လာတာပေါ့လား။ဗရန်တရားကအနှိမ့်စိတ်ခံရပါပေါ့လားဆိုပြီးတော့ အဲဒီမှာအားလုံးသောမင်းပြိတ္တအပေါင်းသူ့ရဲ့ယာနပြင်ပေါ်ကနေပြီးတော့အဲဒီမှာငါဟာကိုမင်းကြီးကိုလာပြီငါရဲ့ပူပေါင်းတော်ကခံပင်ပင်ကြီးခလာပြီဒါကြောင့်ငါဒီဒီမှာဉာဏ်ရှိစေခါရစံသားနေရတဲ့အချိန်မဟုတ်တော့ဘူးမင်းတို့ကတော့အချိန်မဟုတ်တော့ဘူးယနေ့ဉာဏ်ပြုပြီးတော့တိုးထွေးပြီးတော့တရားပါပါနှလုံးသွင်းရမယ်အချိန်ဆိုတာကိုပြိတ္တကိုကျင့်ကြတယ် အဲဒီဥပ္ပတ္တိပညာပြီးတဲ့အခါကာလကြတော့သူ့ရဲ့ညီတော်ဖြစ်တဲ့ဘောမတ္တသောမတ္တညီတော်ကိုပေါ်ပြီးတော့ဥပ္ပတ္တိတော်တမိပါဏအာရတိမံပမာရတ္တိတိဝိဘဝတိတိဘဝသပိလေအန္တရာယကိစ္စဝါံပပိစိတ်တာမိသောမတ္တချိညီဖြစ်တော်သောမတ္တအဟံနာတိဥပ္ပတ္တိတော် ဗုဒ္ဓတိတော်ဆောင်းနှောင်းအင်ကြီးတော်တိုးဆက်တဲ့သူမိမိရဲ့အတ္တမြင့်ဖြစ်၏ဆောင်းနဲ့ဥက္ကံသာရတဲ့တရားမြတ်ဖြောင်းအင်ရဲ့မိသားတဲ့တိုးချက်သူပဲဘယ်မှငါ့အကောင်းနာကိုမရဘူးဟဲ့မတိုင်ကြည့်နေလေနောက်ပြီးတော့ဘယ်လိုလုပ်ရလဲနိုင်ငံရဲ့အရေးကြီးကြီးတွေနဲ့ငါလည်းပြတ်ပြီးတော့နေရတယ်ငါမှ လောင်ကျင်မိထားတဲ့တိုးချက်တွေကိုဟုတ်ကဲ့ဒီတော့ဆောင်းဆောင်အင်းကြီးတော်တော်ပြည့်ပြည့်တုံမိမိဒီအတ္တမြဖြစ်၏မန္နာကိုမန္နာကိုဘာနာရတိဘာနာဘိကဝတိပြင်းထန်စွာအမိတ်တတိအဲဒီမှာညီညီကိုတန့်ကျင်မှုမပြောရှင်မှုတွေနဲ့ငါအမြဲတမ်းပြုတ်ကံနေရတာ။ဒါအခုဆန်းနေပြီးပတ်လာတဲ့အချိန်ကစပြီးတော့မမတရားတရားကြီးကြီးမိတ်ဆက်လာတာ။ သရတရားကိုဝိသက်လာပြီးတော့သရဟူပြီးလာတာနဲ့ဉာဏ်နောက်ကယာရီတရားကိုမပါဘူးလားနာကျင်တရားကိုပါလာပြီနာကျင်တရားကိုပါလာတာနဲ့ဉာဏ်မရဏတရားကိုရောဝိသနာကြီးသလားငါပြေဖို့ဝိညာဉ်ကြီးလို့တာဝန်လိုက်တာဖြစ်တာသံဃာကြီးလာတော့အိုးလာအိုးလာမယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ပြေဖို့ဝိသနာကြီးသလားဒီလိုလူ့ကိုယ်မလို့ မင်းတို့ဒီမှာမသိဘူးဒါရယ်ဆန်းနေနေကျိုးလို့မသာဘူးဒါရယ်မြေကုံမွေးနဲ့ချူနေပြီဒါလည်းမသိဘူးမခံဘူးနဲ့ချူနေပြီဒါလည်းမသိဘူးဒါနဲ့အိမ်ကကိုပြန်တယ်လေသူ့ဘုရားကိုကြွားအောင်ကြွားဖို့လို့စိတ်ကြောင်းတာတော့ကြွားတာပဲရှင်းပါပြီဒါရယ်ဓမ္မတွေကလည်းကိုယ့်ရဲ့ဓမ္မကိုရှိတယ်တချို့ပုဂ္ဂိုလ်တွေကဒီတိုင်းဒီကြည့်ကြည့်ရရလို့တန်တန်တဲ့ကောင်တော်ကိုမြေကုံမွေးနဲ့အကုန်လုံးမကောင်းကောင်းရင်ရှင်းလို့ရတာ ဒီဒီလာကြီးလုပ်ပြီးလို့ဉာဏ်ရတယ်ဘုရားဘာသာအထုတ်ဖို့ဆိုတာလုံးနေတာဆက်ဒီကံကအာရုံနဲ့ကလုံးဝခံနိုင်တဲ့ပုဂ္ဂိုလ်ဒီမှာချမ်းသာနိုင်တယ်ဒီလိုဒီမှာအကောင်းတော်များမှာလည်းဒီကံပေါ့ဆံပြင်လေးဆိုပြီးခြိလိုက်တာနဲ့တူတယ်ခြိတာနဲ့တွေ့တာလည်းတူတယ်နဲ့သံဝေဒဉာဏ်ကြီးဖြစ်တာအဲတော့သံဝေဒဉာဏ်ကြီးဖြစ်ပြီးတော့ငါ့မှာတော့တကယ်လောင်အင်းကြီးကရုပ်တဲ့သူငါ့မှာဘယ်မှ သာဘုသာဘုညာစွာဘုံတော်အန္တရာယတိအဲဒီအန္တရာယတိပညာယံဒီကိနာကိုဘုရားကိုဟူတော်ပြုဆိုတဲ့အန္တရာယတိနာကိုဟူတော်ပြုဆိုတဲ့အန္တရာယတိသိခြင်းဆိုတဲ့အန္တရာယတိအန္တရာယတိနဲ့တဏ္ဍာမချင်းနေသည်သာဓုထောက်တန်ရေဒီအာနာတိပပတိကံယဟံပြုတော်ကံဘာဝိနိယဟံပြုတော်ကံ ဒီလိုရရင်ပြုတော့မယ်ဆိုတော့လူတော်တဲ့ပုဂ္ဂိုလ်အားလည်းပဲတန်ဖိုးကိုရှင်ဘုရားရဲ့ကြာဝန်ကိုအင်တန်ကြီးနေတာအဲတော့ဒီလိုရရင်ပြုတော့မယ်ဒီကြာဝန်ကိုမယူရဆိုရင်ဘုရားလည်းနောက်တော့လည်းမဖြစ်တော့ဘူးငါလည်းဒီကြာဝန်ကိုမယူနိုင်တော့ဘူးတဲ့ငါလည်းတန်ဖိုးကိုရှင်ဘုရားကိုမြင်ရတာဟာဒါကြောင့်တော်ရင်လည်းမိရတဲ့ဆွတ်တဲ့လို့တဲ့ငါဘယ်လိုမှမဆန်းတာနိုင်တော့ဘူးအဲတော့မဆန်းတာနိုင်တဲ့အတွက်ကြောင့်ဘုရားကလည်းမိနေတယ် သိက္ခာပပတိတ္တမိဣဇာယနေ့ဟာနာနာပပတိတ္တမိယဟံပြုတော်ဟံလို့ဆိုင်တော်ဒုတိယကဒါနကြတော့ဘုရားတို့ရှင်မင်းကြီးယဟန်ပြုပြီဆိုရင်ကျွန်တော်တို့ဘယ်လိုပြုရမှာလဲဘယ်လိုပါရကောင်းရမှာလဲတော့အဲ့ဒီမှာညီချင်းတဲ့ပုဂ္ဂိုလ်ကမင်းရောက်တဲ့ဒါနကြတော့ဒီမှာဇရောမဟာသံတော်တော်တို့နောက်မှာမဟာသံတော်လောင်းတော်သည်အနန္တဘာဘောသိရကြဘိုးဘိုးတို့အများတို့ရှင်တို့မသိရကြကုန်လေ ဘာငါဒီပြည့်သမိန်တမြတ်တော်အပြာမြတ်စွာတည်တော်လို့တုံမိန်ရှင်တို့နှင့်ဝိညာဉ်ကိုမြင်ရတဲ့ဘဝတည်းဖြစ်တဲ့အခုမခေါ်သွားရရင်လည်းနောက်ခေါ်သွားရလိမ့်မယ်ငါကမခေါ်သွားရရင်လည်းဒီလိုပဲခေါ်သွားပါလိမ့်မယ်ဒီလိုမခေါ်သွားရင်လည်းဒီလိုပဲခေါ်သွားလိမ့်မယ်သုံးမိန်ရှင်တို့လည်းဝိညာဉ်ကိုမြင်ရခြင်းဒီဘဝတည်းဖြစ်တဲ့သုဗ္ဗနာတိကာရောဖြစ်ပြီးသောသေသာရတရားသည် နေသောနာမမြဲတည်ကြည်ဒီနတ်တိမရှိနတ်တိတိမရှိပါဘူးလေမဟာသနာတံမြတ်စွာသောလူအပေါင်းတို့ဓမ္မပဒတရားသတ္တဝါဟောကြားတော်မူ၏ဟဲ့ဘလောင်းတော်မြတ်ဒီဘုဒ္ဓဓမ္မမင်းကနေပြီးတော့အာလုံးတော်ပိဋကတ်တယ်စေလုံးတို့ကြားရှိသောနေခဲ့ရတာမှမင်းတို့တနည်းရှိခိုးကြရမယ်အဲတော့ဘောရခန္ဓာရတာဆိုရင်ရတာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမြဲတယ်ဆိုတာမရှိဘူး အဲ့လိုမမြဲလို့တဲ့ကြောင့်ဗုဒ္ဓနည်းဒီရှင်ဒီမှာဒီလိုပဲပွဲပွားပြီးတော့သွားကြရမှာဖြစ်တယ်။ဥပါနိယတိဥပါနိယတိတံမိယပရိစ္ဆဥရတံဝအသင်္ကဝါရမိ။ဒေဝကုပရိသေတိဟိနာသဗမေတိဒုက္ခနော။သာတာကိုအမောင်းတို့သာတာဟောမောင်းတို့သင်္ကဝါရမိ။ကိုဝါပြီတို့၏ကောင်းဝတ်၌ သတ္တဉာဏ်ထေရအပ်သောပရိက္ခဏအနည်းငယ်သောဥရကံရည်သည်ပရိက္ခဏအနည်းငယ်သောဥရကံရည်သည်ဥပမေယတိဒီဝါမြင်တော်ကုန်ခံတကယ်သို့ခွာတဲ့အဝတ်ကိုတခါကိုယ်နဲ့ပြီးတော့ပေါင်းပေါင်းဆဲပြီးတော့ဝတ်ပြီးရှိုးကြရတယ်။အဲဒီခွာနေတာသူ့ရဲ့ပေါင်းပေါင်းလေးပါပရိက္ခဏဥရကံပရိက္ခဏအနည်းငယ်သောဥရကံရည်သည် ဖြစ်တဲ့ဒီကနင်းနေတဲ့ကံကဏ္ဍကြတော့အောက်ကမီးဘူးပြေးလို့ရှိရင်မကြခင်မှာပဲဒီရေလေးပါဖြစ်သွားတယ်ခန်းချောက်သွားတယ်ရှင်လေးလေးဖြစ်သွားပြီဆိုတော့ကြခင်နဲ့ခန်းချောက်သွားတယ်ညံ့ညံ့ဖြစ်ရင်လည်းကြာတော့တပြည့်ပြည့်ပုတ်ပုတ်ပုတ်ပုတ်ပြီးတော့ကြာတော့ရေကတပြည့်ပြည့်နေနေပြီးတော့ခန်းချောက်သွားတာအခုရေလေးနေနေနဲ့ကြာတဲ့အဲ့ဒီမှာဥပ္ပံရေလေးဥပ္ပံနေရေကြာပြီးွားလေသာကုန်တမ်းတဲ့တုတ္တတာသုတ္တတ္တနတ္တဝါတို့ ဤတေကုတံယတတိဥပမယတိကိုယ်ဝေဤဝါပြည့်တော်ဤဝါသိလေသတ္တဝါတွေရဲ့အသက်တွေဟာလည်းကိုယ်ဝေပြည့်တော်သိလေအခုမိမိတို့ကတော့သိသေးတဲ့အတွက်ကြောင့်မလို့သူပြပါဘူးအပြည့်လေးပါဘူးလို့ပြောနေတာသူရဲ့ပြောင်းကပြေးသွားတဲ့ပုဂ္ဂိုလ်ကြီးနည်းနည်းလေးကအများကြီးတယ်။ဒါတဲ့အချိန်ကြီးနည်းနည်းလေးနဲ့ပြေးသွားတဲ့ပုဂ္ဂိုလ်ကြီးရောနည်းနည်းလေးကအများကြီးတယ် မြင်ဘူးစိတ်ကတူတယ်မှတော့မှပြည်တယ်ကိုကမတည်သေးဘူးကိုယ့်ရဲ့သာသမီတွေတည်သေးသေးသေးသွားတာများတယ်စိတ်ကလေးကဉာဏ်ပေါ်လေးကိုကိုယ်ကတန်ဖိုးဖြစ်ဖြစ်ဘုရားဒီမှာတလုံးတော့သွားပြီးတော့ဉာဏ်အားထုတ်အဲ့ဒါလည်းဒီကဒါနကဒီမှာအကြောင်းပြတဲ့ရှိရတဲ့ဒါနကြတော့ဘုရားကပြန်ပြန်လာရကျမ်းလာတဲ့ဒါနကြတော့ဘုရားကနေနေပြန်ရောက်တယ်တနင်္ဂနွေနေ့ကိုပြန်သွားတာ အဲဒီမှာသင်္ကလေးနဲ့မင်္ဂလာခန္ဓာတစ်ခုရှိတယ်အဲဒီမင်္ဂလာခန္ဓာကိုဘုန်းကြီးတွေရေချပေးလိုက်တယ်သူရဲ့လူတန်တဲ့လူတန်တဲ့အကုန်လုံးမင်္ဂလာခန္ဓာစာကူကြီးထဲမှာသနတ်တရားဝင်တဲ့ပုဂ္ဂိုလ်တွေအဲဒီမင်္ဂလာခန္ဓာကဆုံးကိုကြားလိုက်တယ်အဲ့ဒီမင်္ဂလာကံနဲ့ပြင်ပါတော့မင်္ဂလာမောင်မယ်များကိုဘုန်းကြီးကိုဆုံးမလို့လိုက်တယ်ဘုရားတတ်တတ်လက်ထဲမှာပြန်ဆောင်လာနိုင်ဖို့အတွက်ဒီတော်ကောင်းတရားကိုလိုက်လာကြဆိုပြီးတော့ဆုံးမလို့ပြင်လိုက်ပါ အဲ့ဒါနဲ့စနေနေ့ညနေတော့ပုံပြန်သွားတယ်ပြန်ပြီးအားထုတ်တယ်နောက်စနေနေ့ကကြာဒီမှာအကြောင်းရှိလို့ပြန်လာရပြန်တယ်အဲ့ဒီဒီကပြန်လာတာကြတော့ဟောစနေနေ့ညကြတော့ဒီလိုပဲဆူတန်းကကုသိုလ်ကိုရှိတယ်အဲ့ဒီကုသိုလ်ပွဲတော့ပုံပြန်လာတယ်အဲ့ဒီကုသိုလ်ရှင်တွေမလာခင်ရာကာလလေးမှာကိုယ်နဲ့လောက်ဆူတန်းကကုသိုလ်ကြတော့ဒီလက်ကုသိုလ်ပဲလာတာဘာလို့သူရဲ့ဒီကြဒီနေ့လူရှင်လာတယ်မဟုတ်ပါဘူး စနေပါပါဗျာလို့တနင်္ဂနွေနေ့မှာမင်္ဂလာခန္ဓာဟုတ်ဟုတ်ပုံပုံဒီရင်တပတ်ကဟုတ်တယ်အဲ့ဒါဗျာတဲ့အခုခံကြဲကြဲရှိရှိရှိလို့အခုအဲ့ဒီရုဒ္ဒနာနဲ့သရုဒ္ဒနာကျွဲလွန်သွားလို့ရှိရဒီနေ့ပြတ်ပြတ်ဆုံးပါဗျာလုံနေတယ်နာရီပိုင်းလေးကမှကျွဲလွန်သွားပါပါဗျာဒါကြောင့်အဲ့မှာဒီနေ့ကနေပြီးတော့တမောဆောင်လေးတွေဝဲလာပြီးတော့ဒါဒီကလေးရဲ့ပြတ်ပြတ်ဆုံးပါဗျာဆိုပြီးတော့လာတယ်တပတ်အတွင်းကြီးမင်္ဂလာဆောင်လိုက်တာ အရင်ကနေသိတာနောက်ကနေသိနေလားမနေလားဒီနေ့ဒီနေ့တို့ဒီမှာယောဂီတရားအထုတ်တဲ့ယောဂီတောင်းလာတာဘုရားတော်တော်ကိုယ်စီအောက်ကိုကိုယ်ရဲ့ကိုယ်ရဲ့တုံးကိုစားပြီးကိုတောင်းတော့မကြဘူးကိုကမှသိနေကြီးဟုတ်ကဲ့သိခြင်းတရားတွေတော့ပါတယ်အဲ့ဒါတွေကမှကိုတောင်းလာလို့မယူတော့ဘူးသူပဲပဲလို့ဒါကြောင့်သိခြင်းတရားတွေကိုသိတဲ့ဉာဏ်နဲ့သိကြရတော့တော့ပါဘူး ခဝါမီရဲ့ဥရိမှာရှိလို့ကြီးအနည်းငယ်တော့ကြီးကမပြမိမှပဲကန့်ချောက်သွားတယ်လို့တဲ့ဒီကံဒီကိကံသန္တနာတ္တဝါရောဒီကံဒီကိကံတဲ့တည်းလေဥပမေယတိကိုလိုဤဝါပြည့်တယ်ဤကိုလိုပြည့်တယ်ဒါကြောင့်ဒီဒီရတာလေဒီဘဝခန္ဓာနဲ့မှတ်တဲ့ဒီဝတ္တတာအရှင်သွားပြီးတော့ဉာဏ်ဖြင့်သုပရိသေဒီဒီ သူရိသတိတိအလုံးစုံသောစိတ်ရှိကုန်သောတတ္တဝါတို့အားသမင်ကြီးတို့ဝိသေအရေးကြီးခြင်းကနာကာလုံးအချိန်ကာလမဟုတ်တော့ဘူး။ဘာတို့ဘယ်တော့ရတယ်ဘယ်တော့သိနေပြီတဲ့ငါရဲ့ဘောင်းပေါ်မှာဆံမင်းတို့တခုပွင့်လာပြီ။ဆံမင်းတို့တခုပွင့်လာပြီဆိုတဲ့ပေါက်လာပြီဆိုတဲ့အတိုင်းပုံလာပြီ။ဘုရားကပြီးတော့နာရတော့မနာရတော့ဒီရတော့မကြမ်းချင်းချင်းပြန်ပြီးတော့ အဲ့လိုတရားမှန်မှန်သိနေတဲ့အခါမှာမိမိကိုမတင်ကြော်တော့ဘူးတဲ့တမင်စီတို့မြို့ပြင်းနေခြင်းဟာနာသာတော်ရှိခါကာလမဟုတ်တော့ဘူးဒီရှိခါကာလမှာကမြို့ပြင်းနေလို့မတင်တော့ဘူးဒါကြောင့်ငါယနေ့သစ္စာယနေ့ရှင်ရဲ့အာနာတိပပဒိတာမယဟံကုတော်ဟံဆိုပြီးတော့ဆုံးမှာအလုံးတော်ပြိဿတန်ကိုတခါဟောပြောပြီးအခါကဏ္ဍကျတော့ဘုန်းကြီးတို့ ဘလောင်းတော့အဲ့ဒီသုတ္တသမ္မာမင်းကြီးဘာလို့လဲဆိုတော့အဲ့ဒီနန်းရဲ့ပုံမှာဆက်သွားအဲ့ဒီမှာပြီးတော့ဘုဒ္ဓကံနာဘုဒ္ဓကအမည်ရှိတော့ပါတာရံပြတ်တတ်တော့အာရုံချသိရသစ္စာဘုရားပြန်ပြီးတော့ဆက်သွားသစ္စာကိရိတံကနာကြတော့တတ္တမာယဒုနိယခုနှစ်ပြည့်မြောက်သောဘုရားတိတော်ရတဲ့ရေတော်တိလည်း ဖြစ်ဒီနာနာလေးသင်္ခါဟုတ်ရှိအောင်လို့ကိုယ်သင်သိကြောင်းအားဖြတ်တော်မူ၏မိမိရဲ့ဥစ္စာတော်ကိုသမ္မာလေးကိုတခါတော့ဖြတ်ပါလားဇူလန်ဥစ္စာတော်ကိုသုလန်ဥစ္စာတော်ကိုသင်သိကြောင်းအားဖြတ်၍ဟန်သာသည်သုံးပါးကသင်တို့နှင့်သေတိနာဟောမူရိုသေအမိငယ်များတော်တတ်မှမရှိတော့ငါလည်းပြင်းလို့လည်းဘာမှမတော်တတ်တော့ဘူးတဲ့ငါလည်းပြင်းလို့လည်းဘာမှမတော်တော့ဘူး ငါကိုလည်းမင်းတို့ရဲ့ပညာဥစ္စာမင်းတို့ရဲ့ပုဂ္ဂိုလ်ကြီးတွေဒီလိုငါသမ္မာပါဒရောသမ္မာခံတယ်။ငါလည်းကိုမြင်လို့တော့မမရဲ့ဇနီးပင်ငါရဲ့သာသမီတွေငါရဲ့ပစ္စည်းဥစ္စာငါရဲ့တိုင်းပြည်ပြည်သားတွေဆိုတာငါမမတော်ဘူး။သိသိနာဟောတိသုတိဇနီးမေတ္တာသဗ္ဗိမမီအတနောမိမိတို့လူလားသာနလုံးကြီးကိုကနတာဆောင်ယူကြကုန်သောမိမိတို့ဥစ္စာရဲ့မိမိကိုယ်တိုင်နဲ့ဆောင်ရတော့တဲ့သဝလကံ သူ့ကိုပြောနေရတဲ့အချင်းကြီးကုန်ကုန်ကုန်ဘုရားဣဒ္ဓာတွေကလူကြားနဲ့ကြားနေတာနဲ့အချင်းကြီးကုန်ကုန်တော့ဣဒ္ဓာကြောင့်ကိုသူ့ကိုအချုပ်ကိုဒီဒီလိုကိုယ်တိုင်နိုင်ဆောင်ပြရတဲ့တောင်းလာကြတာဒီမောင်ကောင်းတဲ့ဘာသူလန်ဟုတ်ဆောင်တော်ကိုမဟာသနန္တများစွာသောသူအပေါင်းတို့လည်းတို့မဟာသနန္တအန္တရိများစွာသောသူအပေါင်းတို့လည်းတို့ခိခိချလိုက်လိုက်ပြီ အဲဒီမှာသူ့ရဲ့ဆုဆောင်တော်ဆံတော်နေရောအကုန်လုံးဥပ္ပံတော်ကိုခါရပိဋကလေးကိုဘုဘုဘုနဲ့မြင့်တဲ့နေရာကနေဒီလိုခါရပြစ်ချလိုက်ပြစ်ချပြီးတဲ့အခါကလည်းကြတော့အဲဒီမှာသူ့ရဲ့တတ္တတော်ကိုရှာကန်းကြတဲ့ပြိပိခရာကိုဝိယုတ်ကြီးကသူ့ရဲ့အိမ်မှာမြို့ဝင်သွားကိုချုပ်ပြစ်ပြီးတော့ဝိယုတ်ကြီးကိုထွက်သွားတာဘုလိုလိုပြီးတော့ခါရပြောရရင်ဒီကားတွေကလည်းစင်စင်ကြီးကိုရပါတယ်နန္ဒမှာ အဲ့မှာနေရာကိုရှင်းပြရှိတော့ဘုရားပြီးတော့သွားတယ်ကဒီကဆိုတော့ဒီဘုရားဘုရားချက်ဘုံကလည်းမှရှိတယ်ဆိုတာပဲဒီဆံမင်းချက်ချက်လိုက်ဘုရားတော်ကြီးပြတာပဲဒီဒါပေမဲ့သူတို့ကြားရတာနေပြီးတော့ဒီမျက်စိဖြတ်သွားတာကိုသူတို့မင်းကြီးကမသိလိုက်ယနေ့ဖြတ်သွားတာကိုမသိလိုက်သူတို့ကသူတို့မင်းကြီးဒီမှာပဲခါရငိုငိုပြီးတော့နှံ့ပြီးပေါ်ပြီးတော့တောင်းပန်နေကြ အဲ့လိုတောင်းမှကျေးဇူးပြီးငြိမ်ပြီးတော့နေကြတယ်အဲ့မှာငြိမ်ပြီးတော့ဝိသိဘုဒ္ဓဝိသေရကလည်းနေနေနဲ့ဆင်းပြီးတော့သွားတော့နောက်ဆုံးဒီတရားကြီးကလည်းဒါရဲ့အဲ့ဒီနစက်တက်တာစက်တက်စက်တက်မတွေ့မတွေ့တဲ့ကလည်းကြာတော့မှာအဲ့ဒီတွေ့ရဒီမှာမင်းရဲ့ညောင်းမြတ်တာတွေ့ရတဲ့ကာလကြတော့မှာမင်းရဲ့မြတ်တာကိုတွေ့ပြီးမရှိတော့ဘူးငွေလိုတင်လာတော့မှာဆွဲတော့ကလည်းနေပြီးတော့ဆင်းသွားတယ်မိသားကဆင်းသွားတယ်ရတဲ့ကမင်းကြီးရဲ့ဆိုပြီးတော့အဲ့ဒီနောက်က ဒီနေရာရေုံမောင်မမုတ်တန်နေုံမူဒီမှာရတေနာပတိဒီရောအကုန်လုံးပြန်ပြီးပြီးသားလို့ကိုနောက်ကလိုက်တယ်။အဲဒီမှာနောက်ကလိုက်တဲ့ဒီမင်းကြီးကလည်းပဲနောက်တော့ဥဒ္ဒတမမင်းကြီးကလည်းဒါရဟမတတုတ်လို့ပွား။နောက်ကလိုက်လာတဲ့ပိဋကဘယ်လိုရှိတယ်ဆိုဆန်းနေယူရမှာတိုင်တယ်ရှိတယ်။နောက်ကပိဋကဝေးကြီးနောက်ကလည်းလိုက်ကိုကမင်းကြီးကပြီးတော့စီကြရမရဘူးဒီဒီဒီမကျော်တော့ဘူး။ အဲ့ဒီသိလို့ပြောတော့ဒါလည်းဘယ်လိုမှရှင်းပြရတဲ့အခါမိများတွေကလူသိပြီးတော့ဒါလည်းသိပြီးအဲ့ဒီရှိဖြစ်တော့အဲ့ဒါပြီးပြီးပြည့်ပြန်တော့ဒါရှိချိုတက်ပြန်တယ်အဲ့မှာမိများတွေကအဲ့ဒီရှိကိုမိများကနေပြီးတော့ဥပဒေတာထားကြတာဒီကနေရေးပြီးတော့ဒီဘက်ကတစ်ခုတည်းနဲ့ပြီးတော့ရှင်းနေတာလားဒါရင်ဒီလိုရတဲ့ဒီနေ့ကျရင်ရှိမတိုးရမတိုးရတဲ့အခါတော့ဘူရယူကြတဲ့ညီကြီးကိုလူသိတော့အစ်ကိုပြက်တယ်။ဟာပြက်တဲ့အခါကဆက်ဆက်ပြလိုက်ကြတယ်။အဲ့လိုလုပ်တဲ့အခါလည်းမိမိနောက်မှာလောက်ကြ။ကျင်းလို့တော့တော့တယ် စိတ်ဝိပဿနာကပြိတ္တကစိတ်ဘဝလောင်းတော့ဘုရားတရားတွေကဥပဒုက္ခလာကနေပြီးတော့နေကြတိုင်းကြရဲအကုန်လုံးကြောင်းတင်ကနေခံပြစ်ထားတာပေါ့အဲ့လိုကြောင်းတင်ကနေခံပြစ်ထားပြီးတဲ့အခါကလည်းကြတော့အားလုံးတော့ပြိတ္တတယ်ဒါကလည်းပြိတ္တကြီးကြောင်းများစွာသောပုဂ္ဂိုလ်တွေကလည်းပြန်လို့တဲ့ပုဂ္ဂိုလ်တွေကလည်းအလုံးမပြန်ဘူးတချို့ကလည်းပြန်တချို့လည်းမပြန်ဘူးအဲ့ဒီမှာမပြန်တဲ့ပုဂ္ဂိုလ်တွေကဘုရားကလောင်းတော့ သုဒ္ဓတော်မှာမင်းကြီးဥလာရင်ပြီးတော့ယတိယဟန်ပြုပြီးတော့နေကြတယ်တဲ့အဲ့ဒီတော့ဆိုင်လို့ယတိယဟန်ပြုပြီးတော့ဘုရားတို့နေရာဆိုင်နေနေတာဘုရားလုပ်ပြီးတော့ဆိုတော့ကဝိသေမန္တနာနေပြီးတော့အာလို့ခုနကဘုန်းကိုထားပြီးဆိုင်လို့ထားပြီးတဲ့အခါမှာအဲ့ဒီမှာဘုရားတော်ကမနေကြဘူးယတိယဟန်ပြုပြီးနေကြတယ်ဆိုင်လို့ဒီကကဏ္ဍကြတာဘုရားတို့ကလောင်းတော်ကနေပြီးတော့အာလို့တော့ပြိတ္တကဘာလို့လဲဝါတာပြီးတယ်ဆိုတော့မတုဘုရေတိတိတာနိ သတိအနိစ္စအနုတ္တရိယမာဝကာမနိတုကာမနိတုဒရဏနကရဘုံတော်ဘုသူတော်ကောင်းအပေါင်းတို့အလုံးစုံပုဂ္ဂိုလ်တွေကလည်းဘုရားကောင်းရဲ့အဝတ်ရည်ဖြစ်တဲ့ဘုရားကောင်းရဲ့အဝတ်ရည်ဖြစ်တဲ့ယနေ့ယနေ့ရဲ့ဝတ်ရည်ယုံကြည်ရတာဖြစ်နေပြီ။အလုံးစုံပုဂ္ဂိုလ်ကဘုရားကောင်းကိုဒီဘုရားအလောင်းဟောကြားတဲ့ဘုရားအလောင်းရဲ့အဆုံးအမတန်လိုက်နာပြီးတော့နေထိုင်ကျင့်သုံးကြ ဒါကြောင့်ဘောရောဥဒ္ဓရောကမ္မပေါင်းမှုတုံးပြီးသင်တို့သည်သို့ပြီးရုခကာလလုံးရှိနိုင်ရတိတိတာတိကကာမနိုင်မှုလျော်ရင်းတို့ကို၎င်းသူတို့ရှိချင်းကံကာလကသမဘောအာယုမှုလျော်ရကြရည်ရတိတိတာတိကကာမနိုင်မှုလျော်ခြင်းတို့ကို၎င်းဟာတိတာတိသာပြောရည်ခြင်းတို့ကို၎င်းမာနုဒိဋ္ဌမအောင်ကြပါကုန်၏ရှင်တို့အိဋ္ဌက ပြောလို့သိရတာဒီကံကောင်းကံကိုသိခံစားရတာဒီဒါတွေကိုပြန်ပြန်အောင်လို့သိရပြီးမနေကြနဲ့။ဘောဒီလိုကံသာမသာမဂုဏ်တို့သိ။သမသာမဂုဏ်တို့ဒီမဟာနေလူမသိစေကြပါသေးကုန်လေ။သမဘောကံကိုသိဖြစ်ကုန်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာဒီသာသနာတော်မှာပျော်သေးတာမပျော်တော့ဘူး။မပြောင်းတော့ဘူး။သမဘောကံရဲ့ဒီခါရဲ့ပျော်မှုရဲ့ပုဂ္ဂိုလ်ဟာဒီတရားအရမပျော်နိုင်ဘူး။ ဘုရားကတရားထုတ်တဲ့ပုဂ္ဂိုလ်ကိုတရားရတဲ့အမြင်ပြီးတော့တရားနဲ့တရားနဲ့သုံးရတော့ကအများကြီးပြန်မြင်နေသူကမှကိုအာယုံနဲ့ပြန်ပြီးရဆရာအာယုံနဲ့မှလူစိတ်မပြောဘူးဒီကံကိုအာယုံနဲ့မှပြောမှုနေတဲ့ကတတိယရတာကြတော့ပြန်မလို့ပုဂ္ဂိုလ်ဖြစ်ဖြစ်ဒါကြောင့်အဲဒီကံကိုအာယုံနဲ့ကနေပြီးတော့ဒီလိုကိုပြင်းပြနေနေဒါကြောင့်ဟောဒီလိုဟာကာမအကံမဘုဒ္ဓတိမဟာနိဗ္ဗာန်မြင်ကြကြပါမယ် မာနတိကုမမေသေးကြပါစေကုန်နေဘုဒ္ဓကနံဘုဒ္ဓကနံအမိရောဗမ္မာယိဝနှလုံးဝိလျောဘောဖြစ်တော်လက္ခဏာဥပိယောခြင်းကိုလည်းမဟာအနုတ္တိကာမအောင်မိကြပါကုန်လေနှလုံးဝိလျောပြောပြရာဖြစ်ဒီမဟာဘုဒ္ဓတဏဝိဓိကိုဒီကိုယ်ကိုပြုလုပ်ပြန်ပြီးတော့အောင်းလို့တန်တာပြီးတော့မနေကြနိုင် ဇေနိဒံမနိပြုရောဘောဘုံတော်ဝေဘောပြုရောကမ္မပန်းတို့သုံးလုံးကျေပြုရောကမ္မပန်းတို့သည်ဒီဝန္တံနိခန္ဓာ၎င်းကတောတော်အညာကာဏ၎င်းအပမနာအတိုင်းအရှိမရှိတော့အပမနာတိုင်းအရှိမရှိသောမေတ္တာစိတ်တင်စာမေတ္တာနှင့်ရှင်သောစိတ်ကိုလေဘာဝိသပွားပြီးရကုန်သောမေတ္တာပွားပြီးတော့ဉာဏ်တရားတို့တော့ပွားရင် သူဘုရားမဖွင့်သေးဘူးဆိုတော့ဝိသပနာတရားတွေပေါ်သလားမပေါ်သေးဘူးလားမပေါ်သေးဘူးဒါကုအလောင်းတော်ဘဝကိုသူကြည့်တယ်ဘုရားကတရားအားထုတ်ဖို့ဆိုတာအဲ့ဒီလိုမှမရှိသေးဘူးမေတ္တာကရုဏာမုဒိတာဥပိ္ပခဆိုတဲ့ဘုမကူတရားတွေဒါလိုဖြစ်ရင်ဘုရားကဖြစ်တဲ့ကံကကြတော့အလောင်းတော်သုတ္တသမမင်းကြီးကဖြစ်တဲ့ယနေ့ကြီးကနေပြီးတော့မေတ္တာစိတ်ကိစ္စမေတ္တာစိတ်ကိစ္စမေတ္တာနဲ့ရှင်တော်စိတ်ကိုလည်းဥဒ္ဒါစိတ်ကိစ္စကရုဏာနဲ့ရှင်တော်စိတ်ကိုလည်း မူရိတာသိကိစ္စမူရိတာနဲ့ရှင်တော်စိတ်ကို၎င်းဥပ္ပခာသိကိစ္စဥပ္ပခာနဲ့ရှင်တော်စိတ်ကို၎င်းသာဝေခာပွားကိစ္စကို၎င်းရှင်တော်မြတ်ဆန္ဒမူရိတာဥပ္ပခာဆိုတဲ့ဓမ္မစုတရားတွေလက်ကြကြပွားများကြအချိန်တိုင်းချိန်ကိုပွားများကြအရဟံတို့ပွားများရှိကုန်ပြီတော်တုံ့ပြန်လို့ဒီဘုရားကမ္မဏီဘုရားရှိကုန်တော်သူတို့၏ အဝါတံမြင်ရတဲ့သောဇေဝပူရဗြဟ္မဘုံဗြဟ္မပြည်တို့အာဂိစိတ်တရောက်ကြရကုန်လည်းပဲရှင်တို့ဟာအဲ့လိုမေတ္တာဘုံနာမုဒ္ဒရာဥဒေသဆိုတဲ့ဇမစတရားကိုလက်ထိုက်ထားပြီးတော့ညီညာလို့ဆိုပါရင်ဘုံသာဒီမှာတဲ့ပုဂ္ဂိုလ်တွေကရောက်ကြရဖြစ်တဲ့ဗြဟ္မဘုံဗြဟ္မလောကတို့ရှင်တို့ရောက်ကြလို့နေဇမအစီရောက်ပြီးတော့ဇမကြီးဖြစ်ပြီးတော့ဇမကြီးကြီးကံစားကံကံအားလေးဖြင့် သုမနောလို့ဖြစ်တဲ့စိတ္တတော်မှာမိမိကတတိကြီးကနေပြီးတော့အာလုံးတော်သူ့ကိုမြင်ပြီးတော့လက်လာပြီးတော့ယနေ့ရင်ပြကြတဲ့ပုဂ္ဂိုလ်များအဆုံးမှာဟောတာပြီးတယ်အတိတ်ကိုလည်းမျိုးကံကောင်းအာယုန်ကံတားတဲ့အာယုန်ကိုပြန်ပြီးစဉ်းစားမှုကြောင့်ရတော့။ဒါနဲ့ပြောင်းလဲဆင်းရဲတာကဒီလိုဘုရားမှာပြောင်းလဲဆင်းရဲတာလေ။ဒါတွေကိုလည်းပြန်ပြီးတော့ဟောမှုနေကြတယ် မတန်အာယတိကိုဖြစ်တဲ့ဥဒတနာမြည်ပြီးတော့ဒီကိုလည်းဘုရားပေါင်းဖို့ပြတော်ပြီးတော့ဒီကမြည်တဲ့နဲ့အချိန်နဲ့အချိန်နဲ့ဒီမှာဖြစ်ခြင်းရမှာဖြစ်တဲ့ဒီဘာသာမိခံနဲ့တော်တော်တော်တော်ညအကနဲ့တော်အဘမနာအတိုင်းအရှင်းမရှိတော့မေတ္တာကတိကံမေတ္တာနဲ့ရှင်သောစိတ်ကိုယ်ဒီဘာဝိတ္တပေါ်ပြီးကြကုန်တော်သဒ္ဓါတော်တော်များများအတုကြကုန်ပြီးရှိတော်တုံးနေခြင်းတို့သည် ဘုရားကမ္မနိဘုရားကံမိနံဤဘုရားရှိခွန်တော်သူတို့၏ဘာဝဝဏိယဖြစ်သောဒီဝဘုရားဓမ္မဘုဓမ္မကြီးတို့အဘိဓိတာယောဂရာအကုန်လတံဒီတိလိုဩသာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒါလိုပဲနောင်ရဖြစ်တဲ့ဇနီးကနိုင်ပြီးတော့ သုတ္တတော်မှာယတိလေးကနေပြီးတော့အာလို့တော့ပြိတ္တတယ်။ဟောကြားတဲ့အခါကလည်းကြတော့အာမောဘပြိတ္တကလည်းနိုင်တာပဲ။ဒီနေ့ဒီကိုအတုတိကိုကြံမလို့ပြည်တဲ့မေတ္တာစိတ်လေးနဲ့ကရုဏာစိတ်လေးနဲ့မုဒိတာစိတ်လေးနဲ့ဥပ္ပကစိတ်လေးနဲ့ဒီကမ္မတို့တရားတွေကိုလည်းလက်ခံကြတာပွားများကြတယ်။ဒါလို့လက်ခံကြပြီးပွားများကြတဲ့အတွက်ကြောင့်အာလုံးသောပုဂ္ဂိုလ်ဟာဓမ္မလောကပရာယနောဟောတိ သောဟိတိတိကံတော်ထိုယတိအပေါင်းတို့ကိုသဗ္ဗဟူဘုရားအလောင်းတော်ကိုဩဝါဒဩဝါဒသတ္တဝါအသောမနာဤသမလောကပိသမတိတို့သာရင်ဟောတိကြည့်ကြလာတယ်အလုံးတို့ဒီဒီအပေါင်းတွေကဘုရားအလောင်းရဲ့အဆုံးမဩဝါဒတန်တိုင်းမှာအဲ့လိုလက်နဲ့ရှင်းပြပြီးတော့အလုံးတို့ဒီဒီအပေါင်းဟာမသောဓမ္မကဓမ္မလောက ရောက်ရှိပြီးတော့ဘုရားသိတယ်ဒီအတန်ရမှာဘူးလားဆောက်ပါရတယ်ဒါကြောင့်ဘုရားလောင်းတော်ဘုရားမသိတဲ့အချိန်လေးကအလောင်းတော်ဘုရားနဲ့ဘုရားဘုရားကောင်းများစွာမြတ်ခမဆိုတဲ့ဓမ္မကြီးတော်ကောင်းနေတာဖြစ်ဖြစ်နေတဲ့အဲ့ဒီတော်ရမှာပြီးပြီးတော့လူသူမနည်းတဲ့တော်ရမှာသွားပြီးတော့ဆရာကောင်းတာကိုဝန်များအားထုတ်တဲ့အလေးအကျင့်ပါရမီတော်ကိုဖြည့်ရတာမရှိရဘူးလားဖြည့်ရတယ် လည်းပဲဘုရားရုံးများတကယ်တရားကိုဒီလိုလားလားလုပ်တော့လေဆိုရင်ဒီစိတ်ဝင်စားနေရလေးရိုးစိတ်ဝင်စားနေရလေးရိုးရွတ်ပြီးတော့ကိုယ်ဝင်လာမျိုးကိုတခါတော့ကြောင်းပြီးပြီးတော့ကုသတနာပြုတာဘယ်လိုစဉ်းစားလို့ရှိရင်ဒီရဲ့ပါရမီတွေကဘုရားအတိအမှန်ကြီးရနိုင်တာမရနိုင်ဘူးလားတကယ်လို့တရားအမှန်ကြီးမရသေးဘူးဆိုရင်တော့ပါရမီကုသိုလ်တော့မဖြစ်သေးဘူးလား မှန်တဲ့ပုဂ္ဂိုလ်ဆိုရင်ခုနမက္ခမပါဠိနဲ့ပြည့်လို့ရှိအောင်သောတော်လေးကိုတော့ပြီးတော့အားထုတ်ပါတော့သောရိတာကသောရိတာကလည်းလုံးဝအကောင်းကိုဉာဏ်နဲ့ဒါဘလို့လဲဆိုတော့မေးကျေတော့ကောင်းတယ်ခေါင်းလိုက်လိုက်သိစိတ်ရတယ်သူကသိစိတ်ကြတာလည်းဆိုကြာတော့သိစိတ်ကအာကြည့်ပြီးကြောက်တာလားမသိဘူးသောရိတာအန္တန်တည်းကိုပြီးတော့ သောတော်ကတော့ဘယ်လိုဖြစ်ပါ့။ကိုသောတော်ကပထမဒိဋ္ဌာန်တည်းတည်းတစ်နှစ်တည်းကိုနမနာကိုပြလိုက်ပါ။ကျောင်းစိတ်တည်းလေးနဲ့ဆက်လက်ပြန်လာကိုကြောက်တာကြောင့်လို့လို့ပြောတယ်။ဝေယံတော်ကြီးနောက်ပြီးအခက်တော်ကြီးဟဲ့ကိုကြီးရဲ့ကိုကြီးတပါးတော့တော့တရားအထုတ်တယ်။ဒီလိုတည်းတည်းမှာကိုကြီးကိုတပါးနဲ့ဟောပြီးတော့တရားအထုတ်ပြီးတော့ ဒီနေရာမှာတရားအထုတ်ကိုပြည့်နေတယ်ဒီကဆိုတာရေးချေပြီးတော့စိတ်ဓာတ်တစ်ခုလေးကိုပြီးဆောင်လာဘယ်လိုလဲဒီနေရာလေးကိုမြေရင်ကိုထပ်လုပ်လိုက်တာမဟုတ်ဘူးအဲ့လိုဖြစ်သွားတယ်ဒီတောင်ပိဋကကဏ္ဍကြတော့နောက်ဆုံးဒီကောင်းတဲ့မှာလည်းဘုရားပြတ်လို့လုပ်တဲ့နေရာကဒီမှာတောင်းဝင်နေရတော့တောင်းဝင်နေရတော့တရားတော်စုံစမ်းမှာမဟုတ်ဘူးအရင်ကမဟုတ်ဘူးဆိုပြီးတော့ဒီရှိစေနဲ့ကိုယ်ကိုယ်ကစားပြီးတော့ ကျမကကနာဆိုတဲ့သမ္မာပြီးတော့အထုဖြစ်တယ်တခါတည်းမှာတလားရတယ်တခါတည်းမှာ25ရတယ်တခါတည်းမှာရက်ရရနောက်ဆုံးရပါတော့ဒီညမတ်ရပါဒီနေ့ကလည်းပြောခဲ့တယ်ဆင်းရဲမှုတွေအားဆိုပြီးတော့ကြာပြီးတော့ဘုံမျိုးဒီမျိုးဟိုရွာဒီရွာကအညံ့တိုင်းနဲ့နေနေဒီဘုံညံ့ပါပဲဆောင်းသွားတော့တော့ဆင်းရဲတာကျောင်းလေးကျောင်းကြီးတရားရတာတော်ပြီဆိုပြီးတော့အဲ့ဒါ ဖြစ်စီအနေအနဲ့တဏှာလောက်လောက်တော့လို့ဒီခွန်တောင်းပြီးတော့နေကိုအကုသိုလ်လေးတိုက်ဆန်းဆန်းဆွဲဆက်ပါစားပြီးတော့အဲ့ဒါအားထုတ်အဲ့လိုဆက်လာတာက83ခုနှစ်ကတော့အခု2009နှစ်ဆိုတော့2008ဆိုတော့ဒီနေ့ဖြစ်သွားတာ19နှစ်လောက်ရှိသွားပြီနှစ်လက်ကိုညီပါအဲ့လိုလုပ်တာလေအဲ့လိုအားထုတ်တော့ဒီနေ့လည်းဒီကတော့ဘုန်းကြီး အပြည့်ကိုပွားဖို့ဆိုအချိန်လေးကိုပေးနိုင်တယ်ဖြစ်ဖြစ်အဲ့လိုအချိန်မပေးနိုင်တဲ့ကာလကြတော့ငားရဲ့ဝိပရိပြတ်တော်လေးအပြည့်မခံဘူးကတော်ရတာပွားမလို့ဆိုပြီးတော့ကိုညာအဲ့ဒီဘယ်နှလောက်ကကိုညာတော်လာတော့ပွားပါဘူးသူမှမိတာပါအဲ့မှာကြာတော်လာတဲ့မှာပွားပြီးအဲ့ဒီကြာတော်လာတဲ့အခန်းကိုခက်တဲ့ရထနာရင်းဆိုပြီးရထပြီးတော့ကိုကြီးတပါးရဲ့ပွားသွား အဲ့မှာပါပြီးဦးဇင်းလေးကမှခေါ်လာပြီးအဲ့ဒီဦးဇင်းလေးကဆုံးတာကြောင့်သွားပြီးတော့ဆုံးခံဆုံးကံပြီးအဲ့ဒီဆုံးတတ်တာကောင်းတဲ့ဆုံးလေးကိုအသိလေးကိုကိုကြီးကိုလာပြီးတော့ကိုကြီးနေတဲ့နေရာကိုလာပြီးတော့ပို့အဲ့လိုနဲ့ကိုကြီးရဲ့နေရာကိုအဲ့မှာဆုံးနေတာသိစိတ်လိုက်ဟောကောင်းတာပါလားတစ်ခါတည်းမှာကိုကြီးရေတင်တဲ့ကိုတော့ရေတင်တဲ့သွားပြီးရေတင်နေပွင့်ပြီးတော့အဲ့မှာဒီကံနဲ့နှစ်ပေါက်ပေါက်ပွင့် ဘုရားလေးနှမဖွင့်ပြီးတော့အဲ့ဒီမှာတရားအားထုတ်လေးလေးကတော့ဟောရှိကဝင်တယ်နောက်ကဝင်တယ်ညာလေးလေးနဲ့ပြီးအတန်ဆိုလို့တရားတာမကြဘူးအောက်ကရည်ကြိုးတဲ့ဆံမျိုးကြားလာတယ်ဒီအောက်ကဆက်နေရည်လေးကိုဒီရည်နဲ့တော့တော့ဒီနေ့ကမှလည်းဘာလို့မှနောက်ဆက်တယ်ဒီကောင်ကဒီကြံဟောတရားအားထုတ်နေရဒီနေရာတော့ကောင်းတဲ့နေရာရှိပါလားဆိုတာသဘောပေါက်ပါတယ် ဒါမှဒီနေ့လည်းဘယ်မှာသွားတော့တယ်ကိုကြီးတာကိုလည်းသွားတယ်။သွားပြီးတော့အဆုတ်ကိုပြန်လာတယ်။ဒါကြောင့်ဘုရားကိုမြင်ရလို့တကယ်တရားရဲ့အရာကိုကိုယ်တိုင်ခံစားပြီးကြည့်ခြင်းရင်အရိယဝါဒီတို့ရပြီနည်းလက္ခဏာပါရမီပါရမီရှိတဲ့အရင်အားဖြင့်ဒီနေ့ဆိုရင်ကျောရတဲ့ဒါလေးတွေမှာပါပြီးတော့ဒါပေမဲ့ဘုရားကိုတို့ပြန်လာတယ်ယောဂီတွေ တောဆိုတော့လည်းတောနေရာကလည်းတော၊ပွားရကလည်းတော၊စားရကလည်းတောတောနေရာတိုင်းပဲဒါပေမဲ့ဟာရဟာရဖြစ်နေတဲ့ကာရကိုကျွေးနေတာပဲစပြီးဘုရားကခရီးသွားပြီဆိုရင်တစ်ခါတည်းကဆွေတစ်ခွက်လုံးမပါဘူးတစ်စုံလုံးမပါဘူးနဲ့ဘုန်းကြီးရေးကိုဆုံးရင်းနေရုပ်တရားရတဲ့ဘဝလေးဒီလိုအားထုတ်တာကဘာမှမပါဘူးသူကအနတ္တတော့ အဲ့ဒီမှာကောင်းတာဆန်းတယ်အဲ့တော့ဘုရားဒီနေ့လည်းဝင်နိုင်တော့ဘာလို့ရလဲဆိုတော့ဘယ်လိုဘလုံးလဲစိတ်တံမြင့်တွေပေါ်တဲ့အတွက်ကြောင့်ကလာညငါချင်းလို့အဲ့လိုကလာညငါချင်းလို့ဆိုကြတော့ကလာနာရဲ့အပေါ်ဓမ္မသာနာသူတို့ကြောင့်ဒီပြင်ဆင်ပြီးတော့အဲ့မှာဓမ္မသာနာပြင်ဆင်တဲ့အခါဆိုရင်အဲ့နန္ဒရောက်သွားနန္ဒရောက်တော့သူတို့ချက်တော့ဖွင့်ပြီးဓမ္မသာနာကိုဒီဥပ္ပန္နခိုက်လာတာရှင်းလိုက်တော့ဓမ္မသာနာလည်းမပါ ရေရုပ်ကြီးကောင်ကလေးငါ၆ကြောက်တာဆင်းရဲရှင်ရဲ့ရေရုပ်ကြီးကောင်ကလေးငါ၆ကြောက်တာအဲဒါဟုတ်ငါတို့ကဘာလို့လမ်းမှာအလုံးမပါပါလားဒီမှာနေတော့ရေရုပ်ကိုကြောက်တာအဲဒီမှာရေရုပ်ကြောက်တာဆိုတော့အဲဒီငုံးတဲ့အချိန်မှာသူတို့ရေရုပ်ကြီးကောင်ကိုဆယ်ယူပြီးတော့အုံးနေလို့ရှိရင်ထည့်ပြီးတော့ငုံးတဲ့ရေရုပ်ကြီးနဲ့တာဒီမှာရေရုပ်ကြီးရေရုပ်ကြီးတော့ပါတယ်အဲ့ဒါကသမင်းကိုပုံနောက်ပြီးတော့သမင်းစားလိုက်ရုပ်ကြီးကြိုက်လိုက်တော့ဒါနဲ့ဝိပဿနာပြီးပါ ဟုတ်ဟုတ်ပုံမြင်တဲ့ဒီမှာဆက်ဆံတာပုံမြင်မရဘူး။ပုံမြင်တော့ဒီသမားကြီးလာတာကိုသိစစ်ဆိုင်မသိရ။ဟုတ်ဟုတ်ဆက်မရှိတဲ့ဆက်မရှိတဲ့ယဉ်ကျေးတာကိုငါရင်နဲ့ဆိုတာလာတာကိုအဲ့မှာရင်နဲ့ပို့ထောက်တာ။ဒီလိုပါလားကုလို့ကျင်တာကသာသာတရားတရားကုလို့ဘုရားတရားသာသာလာတာမဟုတ်ဘူး။သာသာလာတာမဟုတ်ဘူး။အားလည်းကြည့်တော့အလုံးလုံးကဘုရားကပြည့်တော့ အဲ့တော့တရားကိုကောင်းကောင်းပူဇော်အထုတ်နိုင်တယ်ဆိုတာကိုသွားရှာကြည့်အထုတ်ပါ။ဒါကြောင့်ဘုရားရှင်ဆက်နေတဲ့နေရာကိုတွေ့ပြီးဘုရားဘာသာလို့အဲ့ဒီနေရာလေးတကယ်တော့လုံးဝလို့ပြောဒီရိတ်တာထောင်တာမဟုတ်ဘူး။ဘုရားတော်ကတိုက်ပြီးတော့တရားအထုတ်ဖို့စတင်ဆောင်တဲ့နေရာဖြစ်တယ်။ဘုရားအထုတ်ဖို့ဒီရည်လေးကိုသိဆောင်ထားတဲ့ရိတ်တာဖြစ်တယ်။ဒါကြောင့်ဒီနေရာအဘုန်းကြီးရဲ့တကယ်ကိုအောင်လို့ဒီနေရာတကယ်တရားထုတ်ဖို့ကောင်းတဲ့နေရာဆိုတာဘုန်းကြီးကတော့လောကပါပါ ဒါကြောင့်ဘယ်မှာဆရာအထုတ်တဲ့နေရာရှာကြရမလို့တော့ဒီနေရာကတကယ်ဆရာအထုတ်ကိုကြောင်းဆုံးနေရာပဲလို့ဘုန်းကြီးကတတ်မှန်ပြီးတော့ဒီမြတ်မပါရမီဆရာကနောင်နေရာကိုမြတ်မပါရမီကိုဖြည့်ဆည်းပေးတာအာယုပုကြီးရောလို့ဘုန်းကြီးလည်းပဲတစ်နှစ်တစ်ချိန်တနတနထွက်ပြီးတော့ဒီပါရမီကုသိုလ်ရဲ့နေရာကအထုတ်တတ်ပါဒါကြောင့်ဘုန်းကြီးတို့ဘုန်းကြီးများလည်းဆရာရှင်အထုတ် ကိုလိုက်နာနေတဲ့ဘုရားရှင်ရဲ့သားတော်သမီးတော်ကိုဖြစ်ပြနေတယ်။ဒါကြောင့်လည်းဘုရားရှင်ကိုရမေရဲ့အလောင်းတော်ဘုရားကဖြစ်ပြနေတဲ့ပါရမီတော်တွေကိုစွမ်းနိုင်တရားဖြစ်ပြလို့မလိုအပ်ဘူးလား။ဆိုတော့တကယ်ကိုသူဖတ်တာတကယ်လို့တော့တကယ်လို့တကယ်လို့တကယ်လို့တကယ်ဖြစ်ဖြစ်လေကိုယ့်အကိုဖြစ်ဖြစ်လေကိုယ့်အကိုရှင်းနိုင်တယ်လေဟာငါတော့မပါဘူးငါလုံးမပါဘူးကြောက်ကိုယ့်အကိုဖြစ်ဖြစ်လေ ဆိုတော့ဘုရားနဲ့နေတော့ငါတို့ကနေလုံနိုင်ရည်ကြော့ကိုကိုကျင်းနာပြီးတော့ဒီတိတွေချင်းအဲဒီဒီတိတွေနဲ့ဆက်ပြီးရှုသွားရင်ဘုရားရဲ့ရုပ်ညာဒီလိုတာတော့ပုံစံရဟန္တာဖြစ်အောင်ရှင်းနိုင်လားမရှင်းနိုင်ဘူးလားရှင်းနိုင်တယ်အခုတော့ဘုရားကလောင်းတော့တရားမဖြစ်ဘူးဒီကမှာပါရမီဝတ္ထုရှိခြင်းနဲ့အမြင်များဖြစ်ပေါ်တဲ့ဘဝတွေဒီလိုပဲပြောရမြင်ပြီးတော့ သထာရလောကုကံနဲ့ညဘုရားပဲမေတ္တာကောလာမဏိတဥပ္ပဒါဆိုတဲ့ဓမ္မကိုတရားကိုသမထတရားကိုပေါင်းများအထုတ်တယ်။အဲလိုဘုရားကအမြင်ပြုပြီးတော့လာကြတဲ့ပုဂ္ဂိုလ်များကိုတပည့်ပိဋကများကိုလည်းဒီတရားကိုပြောလို့ဒီတရားတိုင်းနဲ့နောက်တော့အဆုံးအမတိုင်းလိုက်လာကျင့်သုံးရတဲ့ပုဂ္ဂိုလ်ရဟန်းလည်းပဲသုတိဘဝဆိုင်တဲ့ဓမ္မဘုဓမ္မလောကရတာမရဘူးလား။ဒါကြောင့်ဘုရားရုပ်ကိုများလည်းပဲဆရာကြီးရဲ့ဘုရားရဲ့အာရုံပြုတဲ့ခက္ကလကြတော့မြတ်စွာဘုရား သဘောမြင့်တဲ့ဉာဏ်တော်ကိုရတာကိုသူတို့တို့ပါရမီတွေလို့ဖြစ်တယ်ဒီလိုပြောတာပြီးပြီးတော့ကိုယ်ဉာဏ်ရပြီးပြီးတော့အထုတ်ခဲ့တာဘဝပေါင်းများစွာပါလားနာမည်ရပါဘုရားရဲ့ပါရမီတော်ကြီးကိုကြီးညိုလို့မြင်ပူတော်တဲ့အမိအားဖြင့်နာမည်ကိုစွမ်းနိုင်တဲ့များဒီပါရမီကိုရှိခြင်းပဲဆိုပြီးတော့ရှိခြင်းသွားတာလို့ဆိုရင်တနေ့လို့ရှင်ပါရမီတော်ကြီးပြည့်သွားရတာကြတော့တရားတော်ကြီးမရနိုင်ဘူးလားနော်ဉာဏ်နဲ့ကိတ္တလေးကိုကိုယ်ကိုဆိုကြည့်ပါတော့နော် ရှလုံးကိုယ်လေးကိုသုတ္တသောမှာမြင်ကြရစပ်ပွားပြတရားနာများမှတ်သားကြဖြင့်တိုင်းပြည်ရွှေမြန်ဒီကံဆက်တဲ့တောပြောဘူးစိတ်သိမ်းပွဲတော်တည်းတော်ရမှာတော့ရှားတန်လာအမြင့်ကြီးရနိုင်တာမလားတရားနိုင်တော့ပါနဲ့လေပွဲတော်တွေရတယ်စိတ်သိမ်းပွဲတော်တွေရတယ်အဲဒါလေးကိုကြည့်ရမှာသုတ္တသောမှာမြင်ကြရစပ်ပွားပြမယ် တရားနာများမမရာကြတွင်တိုင်းပြည်ရွှေမြတ်ဒီကံကြက်တယ်မာတမဝိသမေယသမတံဗုဒ္ဓသေတိတံဒေဝတတံနမတေယဧကိဟုတ်တဝံပြမနောဧကိဟုတ်တဝံဧကိဟုတ်တံဝပြမနောဒေခဝိယံတော်များဥစ္စတတို့ပြမနောပုံနံပြီဧကိဟုတ်တံဝပူဇောအပ်တော်မီကို တကယ်ဆန်းရိုးရိုးတည်တဲ့နမတေတိရှိခိုးတကဲ့သို့ပူဇော်တကဲ့သို့ဒေဝတတ္ထပမထာယူထို့တူတန်လျင်ယမအကျင့်ဆရာထံမှသမ္မာသမ္ဗုဒ္ဓဒေတိကံဘုရားရှင်ဟောတော်မူအပ်သောဓမ္မံတရားဒေသနာတော်ကိုဝိဇာနေယတိယညာဝိဇာနေယကျင့်ကြံပွားများအထုမှုတရားနိလန်တွေကိုနာယညာနာရတဲ့အတိုင်းကျင့်ကြံပွားများအထုရညာ တန်တော်ဘုရားရှင်ဟောကြားတော်မူတဲ့တရားတော်တွေကိုဟောပြောပြတာပြီးတဲ့ဆရာမြတ်ကိုတကေသံယောတိကနမတရားရှိခိုးပူဇော်ရာ၏ဣတိဤသောဘဂဝါတို့ဘုန်းတော်တကေဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်း 你们也参加。